ခန်းကြီးကိုအငယ်1မှ9အထက်ဆိုခဲ့ပြီးသည့်အတိုင်းဣဒေလအမျိုးသားအပေါင်းတို့သည်သားစဉ်မြေးဆက်စည်းဝင်၍ကိုအပြစ်ကြောင့်ဘာဘူးလုံမြို့သို့တိမ်တွားခြင်းကိုခံရနှင့်သောဣဒေလရှင်ဘီနှင့်ယူရရှင်ဘီမှတ်စာ၌ပါသည်နောက်တဖန်ကိုပိုင်ထိုက်သောမြို့ရွာတို့၌အဦးဆုံးနေရာကျသောသူကားဣဒေလအမျိုးသားယေပရောဟိတ် လေဝိသားဖျားကျွန်အသီးသီးဖြစ်ကြ၏ယေရုရှလင်မြို့မှနေသောယုဒမျိုးဗင်ယမင်မျိုးအေဖရိနှင့်မနာရှေအမျိုးသားဟုမူကားယုဒသားဖာရက်အမျိုးနွယ်ဗာနိဣမရိအောမရိအမိဟုတ်တို့မှဆင်းသက်သောဥသေးတပါရှီလောနိအမျိုးဖြစ်သောတာဦးအတာရနှင့် သူ၏သားတစုဇေရအမျိုးရွေလနှင့်သူ၏ညီကိုတစုပေါင်း690ဒီဗိယမင်အမျိုးအနွယ်ဖြစ်သောဟာတေနွာဟောဒဝိမေရှုလန်တို့မှဆင်းသက်သောတန်လူယေယောဟန်သားဣဗနိယမိခရိသားဖြစ်သောအောစီဤသားအေလန်နှင့်ဣဗနိယရွေလရှေဖတ်တီတို့မှဆင်းသက်သော မေရှုလန်မှဆ၍ သားစဉ်မြေးဆက်စရင်ဝင်သောအမျိုးသားချင်းပေါင်း956ယောက်သည်ဤသူအပေါင်းတို့သည်အဆွေမျိုးတကြီး ဖြစ်ကြ၏အငယ်30မှ16ယေပရဟိမူကားယေဒါယယောယရိတ်ယာခိန်နှင့်တကွအဟိတုမယာယုတ်ဇာတု မေရှုလံဟိလခိတို့မှဆင်းသက်သောဘုရားသခင်၏အိမ်တော်အုပ်အာဇရိတပါ မာလခိပါရှုရယေယောဟန်တို့မှဆင်းသက်သောအာဒာယနှင့်ဣမေရမေရှိလမုတ်မေရှုလံယာဇေယအာဒီလတို့မှဆင်းသက်သောမာရှဲအဆရှိသောအဆွေအမျိုးတကြီးအမျိုးသားချင်း1960ရှိကြ၏ဤသူတို့သည်ဘုရားသခင်၏အိမ်တော်မှုကိုဆောင်ရွက်ခြင်းကတက်ဆွမ်းနိုင်သော သူပေသည်လေဝိသားမူကား မေရာရိအမျိုးအနွယ်ဖြစ်သောဟာရှဘိအာဇရိကံဟာရှုတ်တို့မှဆင်းသက်သောရှေမာယတပါဘကဘက်ကဟီရက်ဂလာလတ်၃ပါးအာတဇိခရိမိခါတို့မှဆင်းသက်သောမတနိတပါယေဒုတံဂလာလတ်ရှေမာယတို့မှဆင်းသက်သောဩပတိတပါနေတောဖာတိရွာတွင်နေသော ဧလကာနသားအာတဤသားဘေရခိတပါးဒီအငယ်၁၉မှ34တကားဆောင်ဟုမူကားရှမ်လုံအက်ကုတ်တာလမုန်အဟိမန်ဆရှိသောညီကိုတစုရှလုံဒီရှင်ဘင်ဝင်သောအရှိတကားတွင်တကမှုဖြစ်၏ဤသူတို့သည်လေဝိသားအပေါင်းအသင်း၌ပါသောတကားဆောင်ပေသည်ကောရတိအဆွေအမျိုးကောရ ဧပြသကောရတို့မှဆင်းသက်သော ရှလုံနှင့်မိမိညီတို့သည် အမှုတော်ဆောင်ရာတွင်တဲတော်တကဆောင်ဖြစ်ကြ၏အဖတို့သည်သာရဖျား၏ဘူချီတက်ချရာတွင်တဲတော်ဥဆောင်ဖြစ်ကြ၏ရှေးကာလအေလာဇာတာဖိနဟတ်သည်ထိုသူတို့ကို အုပ်ရ၍သာရဖျားသည် သူနှင့်အတူရှိတော်မူ၏မေရှိလမိသားဇာခရီသည် ပရိသတ်စည်းဝေးရာတဲတော်တကားဆောင်ဖြစ်၏တကားဆောင်အရာ၌ခံထားသောသူပေါင်းက232ယောက်တည်ထိုသူတို့သည်ဒါဝိနှင့်ပရောဖက်ရှမွေလခံထားသောသားစဉ်မြေးဆက်အသီးသီးနေသောရွာ၌စည်ရင်ဝင်ကြ၏ထိုသူ၏သားစဉ်မြေးဆက်တို့သည်တဲတော်ဒီဟုသောသာရဖျား၏အိမ်တော်၌တကားဆောင်အမှုကိုဆောင်ရွက်ရကြ၏တကားဆောင်တို့သည် အရှိအနောက် တောင်မြောက်လေးမျက်နှာ၌စောင့်နေရကြ၏ရွာတို့၌နေသော အပေါင်းဖော်တို့သည် အလှဲ့တင်သည့်အတိုင်းခုနှစ်ရက်လာရကြ၏ထိုလေဝိသားတို့တွင်တကဆောင်ကြီး၄ယောက်တို့သည် အရာကိုခံရသည့်အတိုင်းဘုရားသခင်အိမ်တော်အခန်းများနှင့်ဗန္နာတိုက်များကိုစောင့်ရကြ၏ထိုတို့ဆောင်၍ နံနက်တိုင်းတကားကိုဖွင့်ရသောကြောင့်ဘုရားသခင်အိမ်တော်ပတ်လည်၌အိပ်ရကြ၏အချို့တို့သည်လည်းအမှုတော်ဆောင်တစားများကိုအရေအတွက်အတိုင်းတွင်းလျက်ထုတ်လျက်ဆောင်ရကြ၏အချို့တို့သည်လည်းတန်ရှင်းရာဌာနတော်တစားများအသုံးဆောင်များမုံညက်စပြည့်ရစီ လောဘံနန္တာမျိုးများကိုပြုစု၍စောင့်ရကြ၏ယေပရောဟိတ်အမျိုးသားအချို့တို့သည်လည်းနန္တာစီကိုလောက်ရကြ၏လေဝိသားကိုယတိအဆွေအမျိုးဖြစ်သော ရှံလုံဤသားဦးမတ္တိတိသည်တံပြားဖြင့်ဖုတ်သောမုတ်မျိုးကိုစောင့်ရ၏သူ၏ညီကိုနှင့်အခြားသောကောရတိအဆွေအမျိုးသားတို့သည် ဥပုပ်နေ၌ရှေ့တော်မုတ်ကို ပြင်ဆင်ရကြ၏တည်ခြင်းဆိုသောသူ လေဝိအဆွေအမျိုးတကြီးတို့သည်မိမိတို့အမှုကိုနင်းညံ့မပြတ်စောင့်ရသောကြောင့်အိမ်တော်အခန်း၌နေ၍အခြားသော အမှုနှင့်လွတ်ကြ၏ထိုလေဝိအဆွေမျိုးတကြီးတို့သည်အစဉ်အဆက်အကြီးကဲဖြစ်၍ယေရုရှလင်မြို့၌နေရာကျကြ၏